ခန်းကြီး7အငယ်1မှ4ငါသည်လဲမေဒီအမျိုးဒါရိမင်းကြီးနန်းဆန်ပထမနှစ်တွင် သူကိုနှိုးဆော်၍ခိုင်ခန့်မြဲမြံစေခြင်းငှာကြိုးစားအားထုတ်လေ၏ယခုမူကားမှန်သောအရာကိုငါပြမည်ပေရတိနိုင်ငံကိုအစိုးရသော ရှင်ဘီရင်သုံးပါးပေါ်လေဦးမည်စရုထရှင်ဘီရင်မူကားထိုသူရှိသမျှတို့ထက်ငွေရတက်လိမ့်မည် ထိုသို့ရတတ်၍အားကြီးသောကြောင့်၊ဟေလသနိုင်ငံကိုရန်ဘက် ပြုစေခြင်းငှါခပ်သိမ်းသောသူတို့ကိုနှိုးဆော်လိမ့်မည်။ထိုအခါတန်ခိုးကြီးသော ရှင်ဘုရင်တပါးလည်းပေါ်လာလိမ့်မည်။အာဏာတော်ကြီးလျက်အစိုးရ၍မိမိအလိုရှိသည်အတိုင်းပြုလိမ့်မည်။ထိုသူသည် ပေါ်လာပြီးမှနိုင်ငံတော်ကျိုးပဲ့၍သူတပါးတို့သည်မိုဃ်းကောင်းကင်လေးမျက်နှာတို့၌ခွဲဝေကြလိမ့်မည် သို့ရာတွင်အစိုးရသော သူတို့သည်အမျိုးအနွယ်တော်မဟုတ်၊အာဏာတော်နှင့်အစိုးမရ၊နိုင်ငံတော်ကို နှုတ်ပစ်၍အမျိုးအနွယ်တော်မှတပါးအခြားသောသူတို့သည်ရကြလိမ့်မည်။5ထိုအခါတောင်ရှင်ဘုရင်သည်တန်ခိုးကြီးလိမ့်မည်။မင်းစုထဲ၌မင်းတပါးသည်ထိုသူထက်တန်ခိုးကြီး၍အာဏာတည်လိမ့်မည်။သူ၏အာဏာလည်းအလွန်ကျယ်လိမ့်မည် ကာလလွန်သောအခါသူတို့သည်အဆွေဖွဲ့ကြလိမ့်မည်။အသင့်အတင့်ဖြစ်စေခြင်းငှါတောင်ရှင်ဘုရင်၏သမီးသည်မြောက်ရှင်ဘုရင်ထံသို့ရောက်လိမ့်မည်။သို့သော်လည်း၊ထိုမင်းသမီး၏အာဏာသည်မတည်ရ။ထိုမင်းနှင့်တကွအမျိုးအနွယ်တော်သည်လည်းမတည်ရ။မင်းသမီးကို၎င်း၊ဆောင်ခဲ့သောသူတို့ကို၎င်း၊သူ၏သားကို၎င်း၊ထိုကာလ၌သူ့ကိုထောက်ပင့်သော သူများကို၎င်းဆုံးရှုံးခြင်းသို့အပ်ရလိမ့်မည် ထိုမင်းသမီး၏အဆွေအမျိုးဖြစ်သော သူတယောက်သည်အဘ၏အရိပ်အရာကိုရသဖြင့်စစ်ချီ၍လာလိမ့်မည်။မြောက်ရှင်ဘုရင်၏မြို့တော်သို့ရောက်လျှင်၊မြို့သားတို့ကိုတိုက်၍နိုင်လိမ့်မည်။သူတို့၏ဘုရားများ၊သွန်းသောရုပ်တုများ၊အဘိုးထိုက်သောငွေဖလား၊ရွှေဖလားများကိုအဲဂုတ္တုပြည်သို့သိမ်းသွားလိမ့်မည်။သူသည်လည်းမြောက်ရှင်ဘုရင်ထက်အသက်ရှည်လိမ့်မည်။တဖန်မြောက်ရှင်ဘုရင်သည်တောင်ရှင်ဘုရင်၏ နိုင်ငံသို့ဝင်တော်လဲမိမိပြည်သို့ပြန်သွားရလိမ့်မည်အငယ်တဆေမစကူသားတော်တို့သည်ထပြန်၍များစွာသော အလုံးရင်းကို စုဝေးကြလိမ့်မည်သားတယောက်လည်းဆက်ဆက်လာ၍လွှမ်းမိုးချင်းနှင်းလိမ့်မည်တဖန်ပြန်လာ၍သူ၏မြို့တိုင်အောင်လှုပ်ကြံလိမ့်မည်တောင်ရှင်မြင်းသည် အမျက်ထွက်သည်ဖြင့်မြောက်ရှင်မြင်းကို စီးကြို၍တိုက်လိမ့်မည် မြောက်ရှင်ဘုရင်သည်များစွာသောစစ်သည်ဗိုလ်ခြေအလုံးအရင်းတို့ကို စီရင်သော်လည်း၊တောင်ရှင်ဘုရင်သည် ထိုအလုံးအရင်းတို့ကို သိမ်းယူလိမ့်မည်။ထိုအလုံးအရင်းတို့ကိုပယ်ရှင်းပြီးမှ၊မာနစိတ်ပေါက်လျက်အထောင်အသောင်းမက များစွာသောလူတို့ကိုလုပ်ကြံသော်လည်း၊မိမိအာဏာကိုမတည်စေရ။အကြောင်းမူကား၊မြောက်ရှင်ဘုရင်သည်တဖန်ပေါ်လာ၍၊အရင်ထက်များစွာသော အလုံးအရင်းတို့ကို စီရင်ပြီးမှ ကာလအတန် အရာလွန်လျင်စစ်အင်္ကာများစည်းစိမ်များနှင့်ဆက်ဆက်လာလိမ့်မည်ထိုကာလ၌တောင်ရှင်မြင်းကိုရံပက်ပြုသောသူတို့သည်များကြလိမ့်မည်တင်းအမျိုးသားချင်းဖြစ်သောတပုံတို့သည်ဗျာဒိတ်ယူပါယုံကို ပြည့်စုံစေခြင်းငှာထ၍ပျက်စီးခြင်းသို့ရောက်ကြလိမ့်မည်မြောက်ရှင်မြင်းသည်လာ၍မြို့ရိုးကိုတီးပြီးလျှင်ခိုင်ခန့်သောမြို့တို့ကိုလှုပ်ကြံလိမ့်မည်တောင်ရှင်မြင်းဤလက်နှင့်များ ရွေးချယ်သောလူများတို့သည်ဆီးတားခြင်းငှါခွန်အားမရှိသောကြောင့်မဆီးတားရကြ။တိုက်လာသောသူသည်မိမိအလိုအလျောက်ပြု၍သူ့ရှေ့မှာအဘယ်သူမျှမရပ်မနေနိုင်ဘဲ၊သာယာသောပြည်ကိုနင်းပြီးမှစုံလင်စေလိမ့်မည်။ဖြောင့်မတ်သောသူတို့သည် လိုက်လျက်၊ထိုမင်းသည်မိမိနိုင်ငံ၏အလုံးအရင်းရှိသမျှတို့နှင့်တကွဝင်စားခြင်းငှါကြိုးစားအားထုတ်၍၊မိန်းမငယ်အားဖြင့်ဖျက်ဆီးခြင်းငှါ ပေးစားလိမ့်မည်သို့တော်လည်းသူသည်အကြံမမြောက်အကျိုးမရှိရတဖန်ကျွန်းစုတို့မျက်နှာလှည့်၍ကျွန်းအများတို့ကိုလှုပ်ကြံလိမ့်မည်တို့ရတွင်ဘူမင်းတပါးသည်မိမိခံရသော အတရေဖြတ်ခြင်းကိုမိမိမှလွှဲပယ်၍ထိုအတရေဖြတ်ခြင်းကိုတိုက်လာသောမင်းအပေါ်သို့ ပြန်ရောက်စေလိမ့်မည်ထိုမင်းသည်လည်းမိမိနေရာမြို့တော်သို့ ပြန်သွားပြီလေထိမိ၍လဲသဖြင့် ကွယ်ပြောက်လိမ့်မည်အငယ်20မှ30ထိုမင်းရာ၌လည်းနိုင်ငံတော်ဤဘုံစည်းစိမ်ကိုရှုတ်ချလျက်ငွေတော်ခွဲသောသူသည် ပေါ်လာ၍ခဏရှိပြီးမှဒေါသအမျက်မထွက်စစ်မတိုက်ဘဲဆုံးရှုံးခြင်းသို့ရောက်လိမ့်မည်ထိုသူအရာ၌လည်းမင်းစည်းစိမ်ကိုခံတိုက်သောသူမဟုတ်ရုပ်မာသောသူပေါ်လာလိမ့်မည်သူသည်အနိုင်ထက်မပြုတ် ချော့မော့ခြင်းအားဖြင့်နိုင်ငံကိုရလိမ့်မည်။လွှမ်းမိုးသောလက်နက်တို့သည် သူ့ရှေ့မှာမြုပ်၍ဆုံးရှုံးလိမ့်မည်။မိဿဟာယခံသော မင်းလည်းဆုံးရှုံးလိမ့်မည်။အကြောင်းမူကား၊မိဿဟာယပြုသောမင်းသည်သစ္စာပျက်သဖြင့်တက်လာ၍လူအနည်းငယ်မျှပါသော်လည်းတန်ခိုးကြီးလိမ့်မည်။အသီးအနှံများသောပြည်ကို အနိုင်အထက်မပြုဘဲဝင်လိမ့်မည်။လုယူသောပစ္စည်းဥစ္စာ စည်းစိမ်များကိုစွန့်ကြဲ၍မိမိဘိုးဘေးမပြုတ်ဘူးသော အမှုကို ပြုလိမ့်မည် ခိုင်ခံ့သောမြို့ပြတို့ကိုရခြင်းငှာတာရှည်စွာကြံစီလိမ့်မည်ကြီးစွာသော အလုံးရင်းနှင့်တကွတောင်ရှင်မြင်းကိုဆန့်ကျင်ဘက်ပြု၍မိမိအစွမ်းတတ္တိကိုနှိုးဆော်လိမ့်မည်တောင်ရှင်မြင်းသည်လည်းအားကြီး၍များစွာသော အလုံးရင်းနှင့်တကွစစ်တိုက်ခြင်းငှာ နှိုးဆော်သော်လည်းမခံမရပ်နိုင်။အကြောင်းမူကား၊သူတဘက်၌မကောင်းသောအကြံကိုကြံစည်ကြလိမ့်မည်။ထိုသူကျွေးမွေးခြင်းကိုခံရသောသူတို့သည်လည်းထိုသူ၏အကျိုးကိုဖျက်ဆီးသောအားဖြင့်သူ၏တပ်မြုပ်၍စစ်သူရဲများတို့သည်အသက် ဆုံးကြလိမ့်မည်။ထိုရှင်ဘုရင်နှစ်ပါးတို့သည်မကောင်းသောအကြံကိုကြံ၍တခုသောစားပွဲ၌ မုသာစကားကိုပြောကြလိမ့်မည်။သို့သော်လည်းအကြံမမြောက်ရ။ချိန်းချက်သောအချိန်ကာလ၌အဆုံးဖြစ်ရလိမ့်မည်။တဖန်မြောက်ရှင်ဘုရင်သည်များစွာသောစည်းစိမ်ဥစ္စာပါလျက်မိမိပြည်သို့ပြန်၍သွားစဉ်တွင်၊သန့်ရှင်းသောပဋိညာဉ်တရားကို မနာလိုသောစိတ်ရှိသည်အတိုင်းပြုပြီးမှမိမိပြည်သို့ပြန်သွားလိမ့်မည်။ချိန်းချက်သော အချိန်၌လည်းတောင်မျက်နှာသို့တဖန်ပြန်လာဦးမည် သို့တော်လည်းအရင်ဖြစ်သကဲ့သို့မဟုတ်၊နောက်ဖြစ်သကဲ့သို့လည်းမဟုတ်။အကြောင်းမူကား၊ခိတ္တိမ်သင်္ဘောတို့သည် ထိုသူကိုဆီးတားကြလိမ့်မည်။ထိုကြောင့်စိတ်နာလျက်ပြန်သွား၍သန့်ရှင်းသောပဋိညာဉ်တရားကို အမျက်ထွက်သည်အတိုင်းပြုပြီးမှပြန်သွားစဉ်တွင်၊သန့်ရှင်းသောပဋိညာဉ်တရားကိုစွန့်ပစ်သောသူတို့နှင့်အဆွေဖွဲ့လိမ့်မည်။31 ထိုမင်းနောက်မှစစ်လက်နက်တို့သည်ပေါ်လာသဖြင့်တကူးကြီးသောတန်ရှင်းရာဌာနတော်ကိုညစ်ညူးစေ၍နေ့ရက်အစဉ်ပြုသောဝတ်ကိုပယ်ရှင်းကြလိမ့်မည်ဖြစ်စည်းတတ်သောရွံရှာပွဲအရာကိုလည်းတည်ထားကြလိမ့်မည်ပရိညင်တရားကိုပြစ်မှားသောသူတို့သည် ချော့မော့ရာသို့လက်၍ ယိုယွင်းကြလိမ့်မည်မိမိတို့ဘုရားသခင်ကိုတည်သောသူတို့မူကားကြီးစွာသော အားနှင့် ပြုကြလိမ့်မည်လူစုထဲမှပညာရှိသောသူတို့သည် အများသော သူတို့ကိုတုံတင်ကြလိမ့်မည်ဓာနှင့်ကွပ်မျက်ခြင်းမိရှုခြင်းတိမ့်သွာချုပ်ထားခြင်းလူရဲ့ချင်းအဖျင်အင်တန်ကာလပတ်လုံးလဲကြလိမ့်မည်လဲကြသောအခါအနှဲငယ်သောမဆခြင်းကိုတဖန်ခံရကြလိမ့်မည်လူအများတို့သည် ချောမော့ရာသို့လိုက်၍ စီးကကြလိမ့်မည်အမှုဆုံးရသည့်ကာလတိုင်အောင်ပညာရှိသောသူအချို့တို့သည်လည်းစုံစမ်းခြင်းကိုခံ၍တန်ရှင်းဖြူစင်ရမည်အကြောင်းလဲကြလိမ့်မည်ထိုအမှုသည်ချင်းချက်သောကာလတိုင်အောင်ဖြစ်ရသည်အငယ်36မှ39ရှင်မြင်းတပါးသည်မိမိအလိုလျောက်ပြု၍ဖျားအပေါင်းတို့ထက်ကိုကိုကိုချီးပင့်မြှောက်စားလျက် ဘုရားတို့၏ဘုရားကိုဆန့်ကျင်ဘက်ပြု၍အံ့ဘွယ်သောစကားကိုပြောလိမ့်မည်။ဒေါသအမျက်စေ့စုံသည်ကာလတိုင်အောင် ကောင်းစားလိမ့်မည်။စီရင်ဆုံးဖြတ်သမျှအတိုင်းဖြစ်ရလိမ့်မည်။ထိုမင်းသည်ဘိုးဘေးတို့ကိုးကွယ်သောဘုရားကို၎င်း၊မိန်းမ၌တပ်မက်သောအလိုကို၎င်း၊တပါးသောဘုရားများကို၎င်း ပမာဏမပြု။သူတကာတို့ထက်ကိုယ်ကိုကိုယ်ချီးမြှောက်လိမ့်မည်။ထိုဘုရားအရာ၌ရဲတိုက်တို့၏ဘုရားနှင့် ဘိုးဘေးတို့မတိသောဘုရားကိုချီးမြှောက်၍ရွှေ၊ငွေ၊ကျောက်မြတ်၊နှစ်သက်ဘွယ်သောတန်ဆာများကို ပူဇော်လိမ့်မည်။ခိုင်ခံ့သောရဲတိုက်များကို၎င်း၊မိမိဝန်ခံသောတပါးအမျိုးသားဘုရားကို၎င်းပြုစု၍ဂုဏ်အသရေတိုးပွါးစေလိမ့်မည်။လူများတို့အပေါ်မှာအုပ်စိုးရသော အခွင့်ကို ပေး၍စီးပွါးဖြစ်ခြင်းအလိုငှါမြေကိုဝေဖန်လိမ့်မည်။45 အမှုကုန်ရသည်ကာလ၌တောင်ရှင်မြင်းသည်ထိုမင်းကိုတိုက်လိမ့်မည်မြောက်ရှင်မြင်းသည်လည်းယထာများ မြင်းစည်းသူရဲများသင်မောများတို့နှင့်တကွလေပွေကဲ့သို့တိုက်လာလျက် ထိုပြည်တို့ကိုဝင်၍ချင်းနှင်းလွှမ်းမိုးလိမ့်မည် ။သာယာသောပြည်ကိုလည်းဝင်၍အများသောသူတို့သည် ဆုံးရှုံးကြလိမ့်မည်။သို့ရာတွင် သူ၏လက်မှလွတ်သောသူဟူမူကား၊ဧဒုံပြည်သား၊မောဘပြည်သား၊အမ္မုန်အမျိုးသားအကြီးတို့သည်လွတ်ကြလိမ့်မည်။ထိုမင်းသည် အပြည်ပြည်တို့ကို အောင်မြင်ရလိမ့်မည်။အဲဂုတ္တုပြည်လည်းမလွတ်ရ။ထိုပြည်မှာရှိသော ရွှေဘဏ္ဍာ၊ငွေဘဏ္ဍာ၊အဘိုးထိုက်သောဥစ္စာများကို အပိုင်ရလိမ့်မည်။လိဗုပြည်သားနှင့် ကုရှပြည်သားတို့သည် သူ့နောက်သို့လိုက်ရကြလိမ့်မည်။သို့ရာတွင် သူသည် အရှေ့မျက်နှာ၊မြောက်မျက်နှာအရပ်မှသိတင်းကိုကြား၍စိတ်ပူပန်သဖြင့်၊လူအများတို့ကိုဖျက်ဆီးသုတ်သင်ပယ်ရှင်းခြင်းငှါကြီးစွာသောဒေါသအမျက်နှင့်ထွက်သွားလိမ့်မည်။ပင်လယ်ကြားမှာဘုန်းကြီး၍သန့်ရှင်းသောတောင်ပေါ်၌စံရာတဲတော်ကိုတည်ဆောက်ပြီးလျှင်၊အဘယ်သူမျှမစခြင်းငှါမတတ်နိုင်၍ ဆုံးရှုံးခြင်းသို့ရောက်လိမ့်မည်